ခန်းကြီး74အငယ်1မှ7လူသည် မိမဖွာသောသူဖြစ်သည်ဖြင့်အသက်တို၍ဒုက္ခနှင့် ပြည့်စုံပါ၏ပန်းပွင့်ကဲ့သို့ပွင့်၍ရိပ်ဖြက်ခြင်းကိုခံရပါ၏မတီမရက်ဖဲအရိပ်ကဲ့သို့ရွေ့သွားတတ်ပါ၏ထိုသို့သောသူကိုကိုရောကြည့်မှတ်တော်မူသလောအကျွန်ုပ်နှင့်ဖဲ့၍တရားတွေ့တော်မူမည်လောမတန့်ရှင်းသောအရာတဲက တန်ရှင်းသောအရာကိုအဘယ်သူထုတ်ဖော်နိုင်သနည်းအဘယ်သူမျှမထုတ်မဖော်နိုင်ပါ လူဤနေရတို့ကိုမှတ်သား၍သူနေရသောလအရေအတွက်ကိုကိုရောဒီတိသဖြင့်သူမလွန်နိုင်သော အပိုင်းခြားကို ထားတော်မူသောကြောင့်မျက်စိတော်ကိုလွှဲ၍လူသည်သူငှားကဲ့သို့မိမိနေရကိုလွန်စေသည့်တိုင်အောင်ငြိမ်ဝှက်ရသော အခွင့်ကို ပေးတော်မူပါ တစ်ပင်ကိုခုတ်တော်လဲအငုတ်အချီးစီးမရှိဘဲအတက်ပုတ်လေဥမည်ဟုမျော်လင့်เสียရှိ၏မြေထဲမှအမြင့်ဟောင်း၍မြေပေါ်မှအငုတ်တည်တော်လဲရေငွေ့ကြောင့်အတက်ပေါက်၍ပြိုးပင်ကဲ့သို့အညွန့်တို့နှင့်ပြည့်စုံလိမ့်မည်လူမူကားတည်၍ဆွေးမြင့်တတ်၏လူသည်အသက်ချုပ်ပြီးလျှင်အဘယ်မှရှိသနည်းအိုင်ရေ ပြတ်တဲ့ကဲ့သို့၎င်း မြစ်ရေခန်းချောက်တကဲ့သို့၎င်း၊လူသည်အိပ်ပြီးမှ နောက်တဖန်မထရ။မိုဃ်းကောင်းကင်မကုန်မဆုံးမှီတိုင်အောင် မနိုးရ။အအိပ်အပျော်မပျက်ရ။13ကိုယ်တော်သည်အကျွန်ုပ်ကိုသင်္ချိုင်းတွင်း၌ဝှက်ထားတော်မူပါစေ။အမျက်တော်မလွန်မှီတိုင်အောင်ကွယ်ကာတော်မူပါစေ ။အကျွန်ုပ်ကို အောက်မေ့စရာ အချိန်ကို ချိန်းချက်တော်မူပါစေ။လူသည်သေလျှင်အသက်ရှင်ပြန်ပါလိမ့်မည်လော။အကျွန်ုပ်ပြောင်းလဲချိန်မရောက်မှီ၊ပင်ပန်းစွာ အမှုထမ်းရသောနေ့ရက်ကာလပတ်လုံးသည်းခံလျက်နေပါမည်။အကျွန်ုပ်ကိုခေါ်တော်မူပါ။အကျွန်ုပ်ပြန်လျှောက်ပါမည်။ကိုယ်တိုင်ဖန်ဆင်းတော်မူသော အရာကိုသနားခြင်းစိတ်ရှိတော်မူပါ။ယခုမှာအကျွန်ုပ်ခြေရာတို့ကို ကိုယ်တော်သည်ရေတွက်၍အကျွန်ုပ်အပြစ်တို့ကိုစောင့်တော်မူ၏အကျွန်ုပ်သည်မှားခြင်းအကြောင်းအရာကိုအိတ်၌တစိခတ်၍အကျွန်ုပ်ဒုစရိုက်အပြစ်ပေါ်မှအထက်ထက်အပြစ်တင်တော်မူ၏ပြိုသောတောင်သည်ကွယ်ပြောက်တတ်ပါ၏ကြောက်သည်လည်းမိမိနေရာမှ ရွေ့လျော့တတ်ပါ၏ရေတိုက်သောကြောက်ခဲသည်လည်းပွန်းတတ်ပါ၏လွှမ်းမိုးသော ရေနှင့်အတူမြေမှု ပါသွားတတ်ပါ၏ထို့သူကိုရိုဒီလူမျိုးလင့်เสียအကြောင်းကိုဖျက်တော်မူ၏ကိုရိုဒီလူကိုအစင်နိုင်တော်မူ၍လူသည်ကွယ်ပြောက်တတ်ပါ၏ထူးခြားသောမျက်နှာကိုပေး၍အခြားသို့လွတ်လိုက်တော်မူ၏သူ၏သားတို့သည်ချီးမြှောက်ခြင်းသို့ရောက်တော်လဲသူသည်မတိရပါနှိမ့်ချခြင်းသို့ရောက်တော်လဲထိုအမှုကိုပင် မရိပ်မိပါတို့ရတွင် သူ၏ကိုယ်သည်ကြိုက်ခဲလျက် သူ၏ဝိညာဉ်သည်ညည်းတွားလျက်နေရပါသည်ဟုမြွက်ဆို၏။